ယနေ့ဓမ္မပဒထာတနာမှာမြတ်စွာဘုရားဟောထားတဲ့ဒေသနာလေးကိုဘုန်းကြီးရှင်းချုပ်ပြီးဟောကြားပေးဖို့ပါတကယ်တော့တရားအားထုတ်တယ်ဆိုတာမိမိရဲ့မျက်စိနားနာဆရာကိုယ်စိတ်ဆိုတဲ့တကား၆ပေါက်ကအကုသိုလ်တွေမဝင်အောင်ဆောက်ရှောက်ပေးတယ် အကုသိုလ်မဝင်အောင်ဒါလုပ်ပေးတာလေဆောက်ရှောက်ပေးတာဒီမျက်စိပေါက်ကလည်းပဲကိလေသာတွေမဝင်အောင်အကုသိုလ်တွေမဝင်အောင်ဆောက်ရှောက်တယ်နားပေါက်ကလည်းပဲကိလေသာတွေမဝင်အောင်အကုသိုလ်တွေမဝင်အောင်ဆောက်ရှောက်တယ်နှာခေါင်းပေါက်၊လျှာပေါက်၊ကိုယ်ပေါက်၊စိတ်ပေါက်ဆိုတဲ့တခါ6ပေါက်မကောင်းမှုအကုသိုလ်တရားတွေမဝင်အောင်စောင့်ရှောက်နေတာတရားအထုတ်တာပဲ။ အဲ့တော့တရားရိပ်တာရောက်လာပြီဆိုရင်ကိုယ်လုံးမိမိတို့ကအကုသိုလ်မဝင်အောင်အကုသိုလ်မဖြစ်အောင်စောင့်ရှောက်ရလိမ့်မယ်။စောင့်ရှောက်တဲ့အခါမှာတတိနဲ့စောင့်ရှောက်ရမှာ။ဘာနဲ့စောင့်ရှောက်ရမှာလဲ။တတိနဲ့စောင့်ရှောက်ရမှာတတိ။အဲတော့တရားရိပ်တာရောက်လာတဲ့အခါကျတော့ချိုးရတယ်ပြောကြတယ်။အာဒီရိပ်ကလာရတာ ရေးတာတခါလေလွတ်လပ်မှုမရှိဘူးပေါ့ဘယ်မှာနေတော့ငါတို့တိတ်လွတ်လပ်တာအဲဒီလွတ်လပ်တဲ့နေရာဒါပဲအခန်းမှာဘယ်နေရာမှာတိတ်လွတ်လပ်တာလွတ်လပ်နေရာဒီမှာလွတ်လပ်မနဲ့ကြတော့လည်းပဲအေးအေးမောင်းပါဘူးဒီမှာကြတော့ခုမှဘယ်ချိန်မှထားတယ်ဒီမှာကြအစိုးရထားတယ်စသည်ဖြင့်ဖြစ်နေကြတကယ်တမ်းကြတော့ လွတ်လွတ်လပ်လပ်နေခြင်းနဲ့ဆိုရင်တရားရိပ်တာသွားဖို့လိုသေးလားကိုယ့်အိမ်ကိုလွတ်လပ်လိုက်တာမှလုံးလို့ကိုယ့်နေရာကိုလွတ်လွတ်လပ်လပ်နေမှာပေါ့မျက်စိနဲ့ပဲစောင့်ကြည့်စရာမလိုဘူးကြည့်ချင်တာကြည့်နားနဲ့နားထောင်နေရနားထောင်ဗာတချင်းွေပဲဖြစ်ဖြစ်နားထောင်ထောင်ရတဲ့နေရာထောင်အိမ်မှာထောင်ရတာနားနဲ့ကျက်နဲ့နားထောင်ရတာပြင်းနေဆိုရင်သွားဟိုမှာ တကယ်ကိုဆွေရှိုးကြီးတွေညမှာတခါလဲဆိုနေကြတဲ့နေရာတွေအများရှိတယ်လွတ်လွတ်လပ်လပ်သွားနားထောင်အဲလိုပဲအကုန်လုံးရဲ့ဒီနာနာနေရာကိုသိမိမိခံစားခြင်းတာကိုလွတ်လွတ်လပ်လပ်အပြင်းမှနေခံစားမှုရပါတယ်တရားရည်တမလာပြီးတော့တကယ်ကိုတရားလုပ်ပြီးအားထုတ်တော်မူသူတော်ကောင်းများ ကျင့်ပွားတဲ့တရားတွေကိုမိမိတို့လည်းပဲလိုက်ပြီးတော့ကျင့်ကြံအားထုတ်တော့မယ်ဆိုရင်အားလုံးအရာရာစောင့်ကြည့်တယ်လားမစောင့်ကြည့်တယ်ဘူးလားစောင့်ကြည့်တယ်ဘုန်းကြီးပြောပြောနေတယ်မိမိတို့ကသူတော်ကောင်းတို့ရဲ့နေရာဌာနရောက်နေပြီသူတော်ကောင်းတို့ရဲ့အဝန်းအဝိုင်းလေးကို ရောက်လာပြီအဲဒီလိုအဝန်းအဝိုင်းလေးရောက်လာပြီဆိုရင်မိမိစိတ်ကိုယ်က စိတ်မွေးရမှာလေသူတော်ကောင်းစိတ်မွေးရမယ်ကိုစိတ်ကိုဒီနေရာမှာမိမိတို့ကိုရန်နေပြီးတော့အိမ်ကိုလာပြီးတော့ခေါ်နေတာလည်းမဟုတ်ဘာနဲ့မှဆွဲဆောင်ပြီးတော့မခေါ်မိမိတို့ကိုယ်တိုင်လာခြင်းလို့ကိုလာခဲ့တယ်လာတော့မယ်ဆိုရင်လည်းမိမိတို့နင်းငယ်တော့ဒိဋ္ဌာဆုံးစမ်းထားမှာပါဒီကလည်းဘယ်လိုနေရတယ်ဘယ်လိုထိုင်ရတယ်ဆိုတာဆုံးစမ်းထားမှာပါ အဲဒီသုံးသပ်ပြီးမှလေးတွေလာတင်ပါလေတကယ်ကိုငါတို့လုပ်မယ်ကိုဟာလွတ်လွတ်လပ်လပ်နေတင်တဲ့ပုဂ္ဂိုလ်ဆိုရင်လွတ်လွတ်လပ်လပ်ခွင့်ပြုတဲ့နေရာကိုရွေးချယ်ပြီးသွားဘုန်းကြီးတို့ဒီမှာစကန်းတွေမှာ၃ရက်စကန်းလို့၂ရက်စကန်းလို့၅ရက်စကန်းလို့အများရှိတယ်အဲ့ဒီကတော့စကန်းဆိုရဲကဘုန်းကြီးတို့ယောဂီများတရားသင်တန်းတယ်တကယ်တရားကိုပေါ့မြောက်အောင်အားထုတ်တဲ့နေရာမဟုတ်ဘူးစကန်းသင်တန်းတယ် အဲ့လိုနေရာမျိုးလေးကိုသွားလုံးလုံးလာနေတယ်ဘုန်းကြီးတို့နေရာကတော့တကယ်တရားရိပ်တာသင်္ဍန်းမဟုတ်ဘူးတကယ်အားထုတ်ရတဲ့နေရာတကယ်အားထုတ်ရတဲ့နေရာမို့တစ်နေ့လုံးအချိန်နဲ့တပြေးညီရှုမှတ်နေရထိုင်ရင်လည်းမလုပ်နေရနဲ့ရက်တဲ့အခါမှာရောသွားတဲ့အခါမှာရောစားနေခြင်းမှာရောအိပ်နေခြင်းမှာရော ရှိမှနေရမှာလေဘယ်အိယာဘုံမှာနားနေရမယ်ရှိရှိဘုရားရှင်ကိုယ်တော်မြတ်ကြီးကလည်းပဲဒီဝတ္တစင်္ဂမေနမိတ္တသာယဘာဝရဏိယေဟိဓမ္မေစိတ်တံပရိတော်ဤတနေ့လုံးနဲ့တနေ့လုံးနဲ့ဘုန်းကြီးယောဂီများစင်္ဂမေနဈဉ္ညာလျှောက်ပြီးတော့ရှုမှတ်နေတဲ့အကုသိုလ်တွေမဝင်အောင်ကိလေသာတွေမဝင်အောင် ဒီသစ္စာရဈဉ္ညာလျှောက်ရှုမှတ်လို့ပင်မန်းနေဆိုရင်ထိုင်ပြီးတော့ရှုမှတ်နေဒါမိမိတို့ရဲ့တဏ္ဍာမှာအကုသိုလ်တွေမဝင်အောင်ကိလေသာတွေမဝင်အောင်ဆိုတာရှုမှတ်နေရတာပဋိက္ခပြီးတော့ရှုမှတ်နေရင်အာယုမစိတ်ကြီးမိနေရင်အကုသိုလ်တွေဝင်နိုင်သေးလားမကောင်းစိတ်တွေဝင်နိုင်သေးရလားလုံးဝကိုမဝင်နိုင်တော့ဘူးဒါကြောင့်မို့တရားအားထုတ်တယ်ဆိုတာသူတော်ကောင်းတို့ရဲ့အလုပ် အဲတော့သူတော်ကောင်းတို့ရဲ့အလုပ်လုပ်ရမယ့်နေရာကိုရောက်လာရင်မိမိကိုယ်တိုင်သူတော်ကောင်းစိတ်မွေးပါစိတ်မွေးရမယ်သူတော်ကောင်းစိတ်မွေးအပြင်စိတ်တွေကိုအကုန်လုံးထုတ်ပြလိုက်အပြင်စိတ်တွေကိုရိတ်တာရဲ့ပေါ်ဝါမှာချထားတယ်ရိတ်တာတွေကိုဝင်ပြီဆိုတဲ့ကူကကိုဟာတကယ်ကိုသူတော်စင်စိတ်မွေးရသူတော်စင်စိတ်မွေးရမယ်သီလကိုစင်ကြယ်အောင်ဆောင်ပေးမယ်ဒီဟာရိတ်တာရဲ့စည်းကမ်းတဲ့တတွေ့မတင်နိုင်တာပြီးတော့ရှင်းသုံးမယ် အဲ့လိုကျင့်သုံးနိုင်ဖို့တခွင်းတို့ယောဂီများမနဲ့မနဲ့မှာတရားထုတ်တဲ့အခါသီလကိုအသစ်တစ်ပံထပ်ပြီးတော့မဆောက်ကြရဘူးလားဒါမိမိတို့မတော်လို့သီလနဲ့ညှိုးနှွမ်းသွားခဲ့ရင်ဆိုပြီးသီလကိုအသစ်ပြန်ပြန်ပြီးဆောက်ကြရဒါမနဲ့မနဲ့မှာသီလကိုအသစ်တစ်ပံပြန်ပြန်ပြီးဆောက်ကြဆောက်တည်ပြီးတဲ့အချိန်မှာယောဂီများလိုက်နာရတဲ့စီကံချက်တွေ၄ချက်ကိုဘုန်းကြီးတို့ဆောင်ပုံလေးတွေနဲ့လိုက်ဆိုရအောင် ယတိကွယ်သူပုံစံယူနိဟုကျင့်ရမည်ဟောတရားအားထုတ်နေတဲ့ယောဂီပုဂ္ဂိုလ်ဟာအပြစ်မှလို့မနေပါနဲ့မျက်စိကွယ်နေတဲ့ပုဂ္ဂိုလ်မျက်စိမမြင်တဲ့ပုဂ္ဂိုလ်ကိုမျက်နှာလေးချတယ်ယောဂီပုဂ္ဂိုလ်မျက်နှာလေးချတာလို့ရှိရင်ဟိုဒီဒီမမြင်တော့ဒါကြောင့်မျက်နှာလေးချနေပါတဲ့မျက်စိကွယ်နေတဲ့ပုဂ္ဂိုလ်ကိုဟိုဒီမကြည့်ပါနဲ့နာထိုင်ပင်သူပုံစံယူနေလို့ကျင့်ရမည် နာလောကဒေသတွေကိုဘာမှနားမထောင်နဲ့နားလေးနေတဲ့ပုဂ္ဂိုလ်နားကျင်းနေတဲ့ပုဂ္ဂိုလ်ကိုမကြားသလိုနေနောက်ပါဇက်ကဆွမ်းအားတော်သူပုံစံယူနေလူကျင့်ရမည်စကားပြောတတ်မယ်လို့လည်းအခုချိန်မှာစကားမတတ်တဲ့ပုဂ္ဂိုလ်လူတရားကွင်းမှာတရားကျင့်ကံမှာနေတဲ့ရပိုင်းလေးတွင်မှာစကားမပြောတတ်တဲ့သူလိုနေတဲ့စကားမပြောနဲ့ စကားပြောတာတရားအမှတ်ပြက်သလားမပြက်ဘူးလားမိမိတို့နှစ်ယောက်ပြောရင်နှစ်ယောက်အမှတ်ပြက်တယ်သုံးယောက်စကားပြောရင်သုံးယောက်အမှတ်ပြက်တယ်ဘေးကပုဂ္ဂိုလ်ကြီးကြားအောင်ကျဲကျဲနောင်နောင်ပြောရင်ဘေးပုဂ္ဂိုလ်ကြီးရောအမှတ်မပြက်ဘူးလားမှတ်ပြက်တယ်စကားပြောတာစိတ်ကိုတရားနှောက်ရှက်ဖြစ်စေဒါကြောင့်မို့ဆွန့်အားတဲ့ပုဂ္ဂိုလ်လိုဆွန့်နေအားနေတဲ့ပုဂ္ဂိုလ်လိုမပြောတတ်တဲ့ပုဂ္ဂိုလ်လိုနေတဲ့စကားမပြောနဲ့မပြောမဖြစ်တာတော့ပြောတယ် ပြောတဲ့အခါမှာလည်းတူတူနဲ့တူတူလူရင်းလေးပြောနောက်လှုပ်ရှားမှုရာလူမမတူစွာကျင့်ရမည်မိမိသွားတာလာနေတာထိုင်တာစားတာတောက်တာအကုန်လုံးလူမမာလေးကဲ့သို့ဖြားနာတဲ့လူမမာအားနည်းနေတဲ့အခါသွားလာလှုပ်ရှားတဲ့အခါမှာမြန်ညာလားဖြည်းဖြည်းလားဖြည်းဖြည်းလေးထိုင်တော့လည်းဖြည်းဖြည်းထားတော့လည်းဖြည်းဖြည်းသွားတော့လည်းဖြည်းဖြည်း စားနေတောင်းနေတဲ့နေရာလေးမှာခဏလန်းကကြည့်ကြည့်လားဖြည်းဖြည်းလေးရမစားခြင်းစားခြင်းလားမတောက်ခြင်းတောက်ခြင်းလားဖြည်းဖြည်းလေးယောဂီကြတော့ကိုကရှုမှတ်မှုလေးနဲ့ဖုံးပေးနေပြီဆိုရင်ဉာဏ်တလားနေတလားနေအမှတ်ပါတဲ့ပုဂ္ဂိုလ်ကနေနေသူယောဂီတို့ဒီကားနဲ့စပြီးဒုံဒုံဒုံဒုံနဲ့ထသွားတာလေအဲ့ပုဂ္ဂိုလ်ကဘာမှမပါဘူးအိမ်မှာစားတယ်လို့စားသွားတယ်ဆိုင်မှာဝယ်စားတယ်လို့စားသွားတယ် ယောဂီသားစားတယ်ဆိုတာအဲ့လိုမဟုတ်ဖြည်းဖြည်းချင်းဖြစ်နိုင်တယ်များကင်နာယူတာကစပြီးတော့ရှုမှတ်နေရဝါတာမြူတာလေးကစရှုမှတ်သွားတယ်အဲ့လိုရှုမှတ်ပြီးတော့ဘုံပင်းနေတဲ့အခါမှာသူတန်းနဲ့ကုသိုလ်ရှင်တွေဘုံကျိုးရတယ်ဒါကြောင့်သွားလာလာနေတာထိုင်တာစားတာတောက်တာမှစပြီးလူမမာလေးရဲ့သူဖြည်းဖြည်းအမှတ်ကလေးနဲ့သွားအမှတ်ကလေးနဲ့ထိုင်အမှတ်ကလေးနဲ့ဆန်းအမှတ်ကလေးနဲ့စားအဲ့လိုမြတ်စွာဘုရားဟောထားတဲ့အတိုင်းပဲဒီမှာ မျက်စိနာစသည်ဖြင့်အကုန်လုံးစောင့်ရှောက်စောင့်စည်းဖို့ယောဂီများကိုသိမြင်ဥပဒေလေးနေရာချင်းဒီခါနဲ့ဆောင်ပုံလေးရေးပြီးတော့ပေးထားတယ်။အဲတော့ဒီမှာမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကလည်းပဲဘယ်လိုဟောတာလဲဆိုတော့ဘုရားရှင်ကိုရောင်မြတ်ကြီးကသဗ္ဗသဗ္ဗထသာဝတောဘိက္ခုသဗ္ဗဒုက္ခပမုစ္စတိဘိက္ခဝေဘိက္ခုတို့သဗ္ဗတလုံးစုံသောမျက်စိနာနာလျာကိုစိတ်တို့၌သာဝတော အကုသိုလ်တွေမဝင်အောင်စောင့်ရှောက်၍နေသောဝါစောင့်ကြည့်၍နေသောဘိက္ခုယံသည်သဗ္ဗဒုက္ခလုံးစုံသောဆင်းရဲအပေါင်းမှာပမုစ္စတိလွန်မြောက်နိုင်၏။မျက်စိကလည်းပင်အကုသိုလ်ကိလေသာတွေမဝင်အောင်နားဘောက်ကလည်းကိလေသာတွေမဝင်အောင်နှာခေါင်းဘောက်ကလည်းကိလေသာတွေမဝင်အောင်လျှာဘောက်ကလည်းကိလေသာတွေမဝင်အောင်ကိုယ်ဘောက်စိတ်ဘောက်ကလည်းကိလေသာတွေမဝင်အောင်အတိဥသိတဲ့စိတ်ကလေးနဲ့အမြဲတမ်း ရှုမှတ်ပြီးတော့စောင့်ရှောက်နေမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာသဗ္ဗဒုက္ခဗမုစ္စတိဆင်းရဲအာလုံးကလွတ်မြောက်ဘာလွတ်မြောက်ပါလဲဒီဆင်းရဲအာလုံးကလွတ်မြောက်သွားမယ်အခုမိမိတို့ကငယ်တဲ့ပုဂ္ဂိုလ်ဆိုတော့ဘာမှမိသားစုရဲ့အရေးစားဝတ်နေရေးမရှာရမပွေရဆင်းရဲဆိုတာကိုသိမ့်သိတယ် အဲဒီမှာတကယ်တော့ကိုကိုယ်တိုင်လူကြီးနေရာကနေပြီးတော့ရှားပြီးစားရည်တွေလည်းနေစဉ်မပူရဘူးလားနေစဉ်အလုပ်လုပ်နေရတယ်ဆိုတာစားရည်အတွက်ဝယ်ရည်အတွက်နေရည်အတွက်နေစဉ်အလုပ်မလုပ်ရဘူးလားနေစဉ်အလုပ်လုပ်နေရတယ်ဆိုရဲကချမ်းသာသလားဆင်းရဲသလားမလုပ်ချင်လဲလုပ်လုပ်ချင်လဲလုပ်တယ်ခုကိုယ်ကိုဘာမှမပိုင်ဘူးလုပ်လုပ်နေရတယ်အဲဒီနေ့စဉ်စာဝတ်နေရည်တွေရှားဝယ်လုပ်ကြနေရတာဒါဆင်းရဲတွေပဲ ဟိတပဒုက္ခဗမုဒ္ဒတိဆိုအဲ့ဒီဆင်းရဲအလုံးပါရှိတော့အကုန်လုံးကောင်းပြီးနိုင်လို့ရှိရင်ဒီဆင်းရဲတွေကအကုန်လုံးလွတ်မြောက်ပြီးတော့သွားနိုင်တယ်ရှိတော့ဘာတွေကိုစောင့်ကြည့်ရမှာလဲဆိုရင်သက္ခုနာတံဝရောတာတို့မျက်စိကိုစောင့်ကြည့်ပါဘာကိုစောင့်ကြည့်ရမှာလဲမျက်စိလေးကိုစောင့်ကြည့်ပါသက္ကုံတွေလေးချင်းထားပါ တကယ်လို့မိမိမလွှဲမဆောင်တာလို့ကြည့်မိမြင်မိနေတယ်ပဲကြည့်တာမြင်တာလေးကိုတတိလေးကမ်းပြီးရှုလိုက်ကြည့်တယ်မြင်တယ်ကြည့်တယ်မြင်တယ်ရှုလိုက်အဲဒီရှုစိတ်ကလေးပါနေပြီဆိုရင်ဟိုကမြင်ရတဲ့အာယုံနဲ့စပ်ပြီးတော့ဉာဏ်လောဘဒေါသဆိုတဲ့သိနေတာမဝင်တော့နှစ်သက်တာမြန်လို့တာဆိုတဲ့သိနေတာမဝင်တော့စိတ်ဆိုးတာစိတ်ပြက်တာဆိုတဲ့ဒေါသသိနေတာမဝင်တော့အဲဒီမှာဒီမြင်တယ်ကလေးမှာမိမိကတတိလေးကမ်းပြီးရှုမှတ်တယ်ဆိုတာ

ဒါလောဘရှိနေတာဝင်တာသဘောမကျเสียအာယုံကိုမြင်ရလို့သဘောမကျဘူးဆိုရင်ဒေါသရှိနေတာဝင်တာအဲ့ဒါမျက်စိပေါက်ကဘယ်ပေါက်ကဝင်တာလဲမျက်စိပေါက်ကကိလေသာဝင်နေတယ်အခုယောဂီပုဂ္ဂိုလ်ဟာဒီမြင်တဲ့ကလေးမှာမြင်တယ်လို့ရှုမှတ်နိုင်လို့ရှိရင်ဟိုကမြင်ရတဲ့အသင်္ကာလေးကိုမြင်သိတဲ့စိတ်ကလေးကနာဟောမြင်သိတာလေးကမျက်စိအကြည့်လေးကလည်းယုတ်မြင်သိတာလေးကနာ ရုပ်နှစ်ခုစုံလိုက်တဲ့အခါကျတော့မြင်သိမှုဆိုတဲ့သက္ကုဝိညာဉ်လေးဖြစ်သွားတယ်အဲဒီမှာရုပ်နဲ့နာမ်လေးရှိဘာနဲ့ပါလို့ရှိလဲအဲဒီရုပ်နာမ်လေးကလည်းကြည့်ပေါ်မြင်တဲ့အခြင်းလေးကလည်းပေါ်ပြီးပါဖြစ်တာမြင်သိစိတ်ကလည်းသိပြီးပါဖြစ်တာကဲမြဲတာလားမမြဲတာဒီမမြဲတဲ့သဘောကိုမိမိရဲ့ဉာဏ်ထဲမှာသက်ဝင်သွားပြီဆိုရင်အဲ့ဒီအရှင်းနဲ့စပ်လို့ကိလေသာဝင်မအောင်မလားမြင်ရတာနဲ့စပ်ပြီးတော့လောဘဒေါသကိလေသာဝင်နိုင်မအောင်မလား လုံးဝကိုမဝင်နိုင်ဒါကြောင့်စက္ခုနာတံဝရောသာလို့အဲဒီမှာစက္ခုနာစက္ခုမျက်စိဖြင့်တံဝရောရာဂဒေါသစသည်တို့မဝင်နိုင်အောင်စောင့်ကြည့်နိုင်ခြင်းပိတ်ဆို့နိုင်ခြင်းဒီသာရုကောင်းပြီမြတ်စွာဘုရား။ဒါကြောင့်ခုယောဂီပုဂ္ဂိုလ်များကြတော့ရှုမှတ်မှုလေးနဲ့ပိတ်ဆို့နေတာကိလေသာမဝင်အောင်ဗာမဝင်အောင်လေ။ဒါကြောင့်မြင်ကိုင်းမှမြင်တယ်မြင်နေရှု ဒီထိုင်လေးကိုရှုနေတဲ့ကံမှာဘောင်းနာပင်နာလေးရှုတဲ့ကံရှုနေရတဲ့ကာယ ानु ပဒနာဒီလိုရှုနေရင်ကနေအာယုံ द्वार စုံပြီဆိုရင်သောသောကပြောတယ်မျက်စိနဲ့အခြင်းလေးစုံလိုက်စုံကြိုက်ကလေးမှာလောဘတွေဒေါသတွေကိလေသာတွေမဝင်လာနိုင်အောင်မြင်နေမြင်နေလို့ရှုရဘယ်လိုရှုရမှာလဲဒီအဲ့ဒီလိုရှုနေတဲ့အခါမှာတခါတရံမှာမိမိရဲ့ရှုမှတ်အားသမာဓိကမကောင်းသေးလို့မြင်ရတဲ့အခြင်းလေးကိုအဖြစ်ပြမမြင်သေးဘူး ဖြစ်တဲ့သဘောမမြင်တဲ့အတွက်ကြောင့်အဲ့ဒီမြင်တဲ့ရှင်းအာရုံလေးပေါ်မှာနှစ်သက်မှုလေးလောဘကိလေသာဝင်သွားရင်အဲ့ဒီလောဘကိလေသာလေးကိုပဲပြန်ရှုရတာလောဘဖြစ်ပြီဆိုရင်အဲ့ဒီမြင်တဲ့ကံမှာနှစ်သက်ရင်နှစ်သက်တဲ့သဘောကြရင်သဘောကြတယ်ဒါလေးပြန်ရှုလိုက်တယ်ရှုလိုက်ရင်အဲ့ဒီနှစ်သက်တဲ့စိတ်လေးကလည်းပေါ်ပြီးပါဖြစ်သွားတာရောက်သွားတာကြီးတယ်ပဲမြဲတာတွေ့သလားမမြဲတာတွေ့သလားမမြဲတဲ့သဘောကြီးတယ်ပဲဒါကြောင့်ရှင်းသက်ခု ပေါင်းစုံမှုကြောင့်မြင်မှုဖြစ်လာတာအသင်းနဲ့ဒီကမျက်စိစက္ကုနဲ့ပေါင်းမိတဲ့အခါကျတော့မြင်မှုလေးဖြစ်လာတယ်။အဲလိုမြင်ရတဲ့အခက်ကလေးမှာယောဂီကမြင်တယ်လို့ရှုမှတ်လိုက်ပါတဲ့။အဲလိုရှုမှတ်နေနေရင်နေစဉ်မှာပဲမိမိရဲ့ရှုမှတ်အားမကောင်းသေးလို့တမာရီအားမကောင်းသေးလို့ဖြစ်ဖြစ်ပြီးမမြင်သေးလို့ ဒီအစဉ်နဲ့စပ်ပြီးလောဘဝင်လာရင်လည်းပဲအဲ့ဒီလောဘတွေနှစ်သက်မှုလေးကိုရှုလိုက်ပါနဲ့တကယ်လို့ဒေါသစိတ်တွေဝင်လာရင်လည်းပဲစိတ်ဆိုးစိတ်ပြတ်မှုလေးကိုရှုလိုက်ပါနဲ့ရှုလိုက်ရင်အဲ့ဒီနေရာမှာပဲရှုစေခဏမှာပဲဒီလိုကြီးနှစ်သက်မှုဆိုတဲ့ဒီစိတ်လေးတွေပေါ်ပြီးကြောက်သွားစိတ်ဆိုးစိတ်ပြတ်မှုဆိုတဲ့ဒေါသစိတ်လေးကလည်းပေါ်ပြီးရင်ပါဖြစ်သွားမှာလေအဲဒီမှာပျောက်ပျောက်သွားပြီဆိုတာမြင်ရပြီဆိုရင်အဲဒီမှာကိလေသာတွေဝင်ဝင်ရသေးလား ကဲဆိုကြည့်လိုက်အစဉ်စက်ကုပေါင်းစုံမှုကြောင့်မြင်မှုဖြစ်လာထိုအခါမှတ်ပါယောဂီများအစဉ်တခုပေါင်းစုံမှုကြောင့်မြင်မှုဖြစ်လာ ထိုအခါမပ္ပါယောဂီများအစဉ်စက်ခုပေါင်းဆုံးမှုကြောင့်မြင်မှုဖြစ်လာထိုအခါမပ္ပါယောဂီများဆိုကြည့်လိုက်ပါ င်းနဲ့ဒီကမျက်စိနဲ့ပေါင်းမိသွားရင်မြင်မှုလေးဖြစ်လာတယ်အဲ့ဒီမြင်ခိုက်ကလေးမှာယောဂီကဘယ်လိုရှုမှတ်ရမလဲမြင်တယ်မြင်တယ်လို့ရှုမှတ်အဲ့ဒီလိုမြင်စဲမှာဘုန်းကြီးတို့ယောဂီများရှုမှတ်တယ်အဲ့လိုရှုမှတ်လို့ရှိရင်ဟိုကမြင်ရတဲ့အခြင်းကလည်းပေါ်ပြီးပြောင်းမြင်သိစိတ်ကလည်းသိပြီးပြောင်းဆိုရင်မြဲတာလားမမြဲတာလားအဲ့ဒီမမြဲတာလေးကိုတည်တည်ချာချာမြင်လိုက်ရပြီဆိုရင်အဲ့ဒီမှာ နှစ်သက်လူကျင်မှုဆိုတဲ့လောဘကိလေသာဝင်နိုင်မလားစိတ်ဆိုးစိတ်ပြတ်မှုဆိုတဲ့ဒေါသကိလေသာဝင်နိုင်မလားမဝင်နိုင်တော့ဘူးဆိုလားမြင်စေကဏ္ဍရှုမှတ်တာလောဘမဖြစ်ပြီမြင်စေခဏရှုမှတ်ကဒေါသမဖြစ်ပြီ ဆိုကြည့်လိုက်လောဘမဖြစ်ပြီးမြင်တဲ့ကဏ္ဍရှုမှတ်ကဒေါသမဖြစ်ဟောရှုမှတ်နိုင်ပြီဆိုရင်လောဘလည်းမဖြစ်ဘူးဒေါသလည်းမဖြစ်ဘူးမြင်ကြင်လေးတတိယမြဲနေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာဘာမှကိလေသာမဝင်နိုင်တော့တကယ်လို့မိမိဘက်ကရှုမှတ်မှုအားမကောင်းသေးလို့ဓမ္မရီအားမကောင်းသေးလို့ဝိပဿနာဉာဏ်မထက်မြက်သေးလို့ ရှုမှတ်တယ်ရှုမှတ်ပြီးမဲ့လို့လည်းပဲမနိုင်အဲ့ဒီမှာမြင်ရတဲ့အခြင်းအာရုံလေးပေါ်မှာသွားနှစ်သက်မိပြီဆိုရင်လည်းအဲ့ဒီနှစ်သက်တဲ့စိတ်လေးကိုပဲပြန်ပြီးတော့မရှုရဘူးလားတကယ်လို့အဲ့ဒီအစင်းအာယုံမြင်ပြီးတော့ဒီအစင်းအာယုံကြီးကြည့်ပြီးဒေါသကြီးဖြစ်နေရင်လည်းအဲ့ဒီဒေါသကိလေသာကိုမရှုမှတ်ရဘူးလားဆိုလိုက်လောဘဖြစ်စဉ်လိုင်းမှလျင်ထိုတွင်ငြိမ့်နိုင်သည် ဒေါသဖြစ်စဉ်လိုင်းမှန်လျင်ထိုတွင်ငြိမ့်နိုင်သည်ဆိုကြည့်လောဘဖြစ်စဉ် ထိုင်ကလေးမှာကိုကမရှိနိုင်ဘူးဆိုရင်ကတော့လောဘလည်းဖြစ်တာ။စိတ်ဆိုးစိတ်ပြမှုဆိုတဲ့ဒေါသလည်းဖြစ်တာ။ဒေါသဒေါသတွေဖြစ်လာပြီဆိုရင်ဒီလောဘစိတ်ဒေါသစိတ်ကလေးကိုပဲပြန်ပြီးတော့မရှိရဘူးလား။ရှုလိုက်ရင်အဲ့ဒီလောဘဖြစ်နေတဲ့လူချင်းနေတဲ့မူလေးဟာဒီတင်ပေါ်ဒီနေရာတင်ပေါ်ဒီနေရာတင်ပြတ်။ဒေါသစိတ်ကလေးဟာလည်းဒီနေရာတင်ပေါ်ဒီနေရာတင်ပြောင်းနေရတာလားမမြဲတာလား။အဲ့ဒီသဘောလေးကိုကြာတွေ့လာတယ်။ အဲဒီလောက်ကောင်းပြီးနိုင်ပြီဆိုရင်ဒီမြင်ရတဲ့အခြင်းနဲ့စက်လို့ဘုန်းကြီးတို့ယောဂီများအကုသိုလ်ကိလေသာတွေဝင်ခွင့်ရပါဦးမလားဒီတိုင်းနဲ့ဘုန်းကြီးတို့ယောဂီများမျက်စိကအဲ့ဒီဆောင်းရှောက်နိုင်တယ်လို့ကိလေသာမဝင်အောင်ဆောင်းရှောက်တယ်လို့နာသောတေနာသာဓုသောတေနာသံဝရောသာဓုသောတေနာသံဝရောသံဝရောရာဂဒေါသမောဟတရားတို့မဖြစ်အောင်စောင့်စည်းခြင်းပိတ်ဆို့နိုင်ခြင်းသည် သောတိနာနာဖြင့်သံဝရောယကဒေါသမောဟတရားကိုမဝင်လာနိုင်အောင်ဆောင်စည်းခြင်းပိတ်ဆို့နိုင်ခြင်းဒေသတို့ကောင်းလာပါပြီ။နာကနေပြီးတော့လည်းပဲအဲဒီလိုဒါကဒေါသမောဟတွေကိလေသာတွေမဝင်အောင်ဆောင်စည်းနိုင်ရင်ကောင်းတယ်။မဆောင်စည်းနိုင်လို့ဖြစ်နေကြတာ။မဆောင်စည်းနိုင်တဲ့အတွက်ကြောင့်မိမိတို့ဒီမှာကြားခြင်းနဲ့အရှင်သာနဲ့ကြားခြင်းတို့အချို့ ဒါကိုကြားရင်မြင်ကျင်တဲ့အတွက်ကြောင့်မို့ဒီခါလဲတောင်းချီပြီးတော့ပေးပြီးတော့သွားပြီးနားထောင်ကြရသွားပြီးကြည့်ကြရဓမ္မမိရဲ့နားကိုစောင့်ကြည့်နိုင်လို့လားမစောင့်ကြည့်နိုင်လို့လားမစောင့်ကြည့်နိုင်ဘူးတကယ်စောင့်ကြည့်နိုင်ရင်ကတော့သိကောင်းပုံဩတရားတွေနဲ့ဒီလောက်ကြာဖို့ကြည်ကြည်တခါတခါလေးနှစ်နာရီသုံးနာရီလေးသွားပြီးတော့နားထောင်ရတာတောင်းနဲ့ကြည့်ပေးနေရတယ်ငါတော့ပြင်သွားတော့နောက်မှ ခွေလေးပဲဖြစ်ဖြစ်ဗာလေးပဲဖြစ်ဖြစ်ဒါလေးဝယ်ပြီးတော့နားထောင်လိုက်မယ်ဆိုရင်ယာကနာထောင်နာလာမယ်ခန္ဓာထောင်လို့ရတယ်တော်ကြီးဒီလောက်ဆိုတော်ပြီကိုယ့်အကိုစောင့်ကြည့်လိုက်တယ်အဲဒီလိုစောင့်ကြည့်နေရမှာစောင့်ကြည့်နိုင်လို့ရှိရင်အဲဒီပုဂ္ဂိုလ်ဟာလောဘလည်းမဝင်တော့ဒေါသလည်းမဝင်တော့မောဟလည်းမဝင်တော့ကိလေသာတွေမဝင်နိုင်တော့ဒီမစောင့်ကြည့်နိုင်ဘူးဆိုရင်ကဒီနာနဲ့လည်းကိလေသာတွေဝင်နေတာလေနားပေါက်က ဒေါသကိလေသာလည်းဝင်လာပဲလောဘကိလေသာလည်းဝင်လာပဲကိုကြားကျင်တာကြီးကြားရရင်သဘောကျနှစ်သက်မှုဆိုတဲ့လောဘကိုမကြားကျင်တဲ့အတန်ကြီးကြားနေရရင်သဘောမကျမှုဆိုတဲ့ဒေါသဒါပဲပေါက်ကဝင်နေတာလေနားပေါက်ကဝင်နေတာအဲ့ဒီဟာတွေကိုမဝင်နိုင်အောင်ယောဂီကတတိလေးစောင့်ထားပြီးတော့ကြားတဲ့လေးမှာကြားရင်ကြားရင်ရှိ တကယ်ရှုနေလို့ဒီမှာညာတက်ဝင်သွားပြီဆိုရင်ဟိုကအတန်ကလည်းပဲယုံနားအကြည့်ကလည်းယုံအဲဒီယုံတစ်ခုစုံလိုက်တဲ့အချိန်လေးမှာကြာတိမှုတွေဖြစ်သွားတယ်အဲဒီမှာကြာတိမှုဆိုတဲ့နာမ်လေးဖြစ်သွားတယ်ကြားစိတ်လေးမှာကြားတယ်လို့ရှုနေစဉ်မှာယုံတဲ့နာမ်လေးတွေ့ဗာနဲ့ပါတွေ့ရတယ်။ဒါနဲ့အဲ့ဒီထဲမှာငါကြားတာငါမဟုတ်ဘူး။ဒါဘုသူ့တန်ဘဝအတန်မဟုတ်ဘူးဒီအတန်လေးဟာလည်းရုပ်တရားလေး နားရှိလေးကလည်းပဲရုပ်တရားလေးတွေအဲ့ဒီရုပ်ကလေးကရုပ်တစ်ခုဆုံလိုက်တဲ့အချိန်လေးမှာကြာတိမှုလေးဖြစ်သွားတာကနာမ်အဲ့ဒီမှာရုပ်နဲ့နာမ်နဲ့ဒီအတန်လေးကလည်းတည်မြဲနေသလားဆိုတော့ပေါ်ပြီးဟက်ပါဖြစ်သွားတာလေဖြောက်သွားတာလေဒီမှာနားရှိလေးကလည်းပဲဒီကသိမှုလေးကလည်းသိပြီးဟက်ပါဖြစ်သွားတာလေပြောက်သွားတာကြီးတယ်အဲ့ဒီမမြဲတဲ့သဘောကိုဉာဏ်ထဲမှာတက်ဝင်သွားရင်ဒီအတန်အာယုန်နဲ့စားပြီးတော့နှစ်သက်သာယာမှုဆိုတာရောဖြစ်နိုင်မှာမလားစိတ်ဆိုးစိတ်ပြည့်မှုဆိုတဲ့ဒေါသတွေရောဝင်နိုင်မှာဟုတ်မလားလဲ လုံးဝကိုမဝင်နိုင်တော့ဘူးဒါကြောင့်မို့ဘုရားရှင်ကိုယ်တော်မြတ်ကြီးကသာရုသောတေနာသံဝရောသောတေနာနာဖြင့်သံဝရောရာဂဒေါသမောဟတရားတွေမဝင်လာနိုင်အောင်တတိအဆောင်လေးထားပြီးတော့စောင့်စည်းခြင်းသိစုနိုင်ခြင်းသာရုကောင်းတယ်မင်းတို့တတိလေးစောင့်ထားပြီးတော့ရှုမှတ်ပြီးတော့ကိလေသာမဝင်အောင်နားကကိလေသာမဝင်အောင်စောင့်ဆောင်ကြ။ဒါကြောင့်ဒီဆိုကြည့်လိုက်အတန်တော်တာထိုနဝကြောင့် ကြားမှုဖြစ်လားထိုအကံမှတ်ပါယောဂီများအတန်သောတာထိုနှဝကြောင့်ကြားမှုဖြစ်လားထိုအခါမှတ်ပါယောဂီများဆိုကြည့်ပါ ကြာစေခဏရှုမှတ်ကလောဘမဖြစ်ပြီကြာစေခဏရှုမှတ်ကဒေါသမဖြစ်ပြီ လျင် ဏမှာနားနဲ့သားနဲ့ဆုံကြကလေးမှာမိမိတို့မရှိမှတ်နိုင်တတိဆောင်လေးမထားနိုင်လို့ရှိရင်လောဘဒေါသကိလေသာတွေအကုသိုလ်တွေဝင်လာတယ်တတိလေးဆောင်ထားပြီးတော့ရှိမှတ်နိုင်ကြည့်လုံးဝဒီနေရာရဲ့ကြာဒီနေရာရဲ့ပြက်ဒီနေရာရဲ့ကြာဒီနေရာရဲ့ပြက်နာမည်ရကြာလိုက်ပြက်လိုက်ကြာလိုက်ပြက်လိုက်ပေါ်လိုက်ပြောလိုက်တယ်ဘာတစ်ခုမှမမြဲတဲ့အတွက်ကြောင့်ဒီအတန်နဲ့ဆက်ပြီးတော့သဘောကျတဲ့တန်ရှိရောစိတ်ဆိုးစိတ်ပြက်တာလည်းမရှိတော့ဘူးဘာရှိရော ရှုပ်ပုဂ္ဂိုလ်တွေဆိုရင်တရားတော်လေးကောင်းကောင်းလေးစောစောမြဲမြဲလေးအားထုတ်သွားတဲ့ပုဂ္ဂိုလ်ဒီလိုအိမ်မှာပြန်သွားရတာအိမ်မှာမိသားစုကလည်းများတာတရားတခါတရံမှာအမေလုပ်တဲ့ပုဂ္ဂိုလ်ကလည်းဒါလည်းပြစ်တော့ပြစ်တော့ပြစ်တော့ပြစ်တော့အမှန်တန်ဆူအဲလိုပြစ်တော့ပြစ်တော့နဲ့ဆူတဲ့အခါမှာဟောဒီကတရားတွေရှုမှလို့အမှန်ကောင်းသွားတဲ့ပုဂ္ဂိုလ်ဘုရားကအမေဆူတာတွေကိုနားကြီးလုံးလို့မခံတာဘူး အခုအမေဆိုကြလောက်ဆိုကြားပြီးပြန်ကြားပြီးပြန်သူဒီမှာအတန်လေးနားထောင်ပြီးတော့တတိကတ်ထားလိုက်ဟိုမှာအတန်လေးကကြားပြီးပြန်ကြားပြီးပြန်ကြားဘာတခုမှသူ့စီကိုမရောက်လာတော့ဘူးဒါလည်းကြားပြီးပြက်တယ်အဲဒီခါကျတော့အဲ့ဒီမှာအမေဆိုတာနဲ့ဆက်ပြီးတော့စိတ်ဆိုတာစိတ်ပြက်တာဒေါသဖြစ်တာရှိသေးရလားနော်လုံးဝကိုရှိတော့ရှုမှတ်နိုင်လို့ရှိရင်ဒီမှာလောဘလည်းမဖြစ်ဘူးဒေါသလည်းမဖြစ်ဘူးတကယ်လို့ဖြစ်နိုင်ရင်လည်းအဲ့ဒီလောဘစိတ်ဒေါသစိတ်ကိုပဲပြန်ပြီးတော့ရှုလိုက်ရင် အဲ့ဒီချုပ်နေတဲ့နေရာမှာကိုမငြိမ်းနိုင်ဘူးလားအဲ့ဒီနေရာမှာပဲတခါလဲငြင်းကြောက်သွားတာနောက်တတကာမိနာသံဝရောသာရုကာမိနာနာစီကာမိနာနှာကောင်းဖြင့်သံဝရောရာဇဒေါသမောဟတရားတို့ဘဝင်လာနိုင်အောင်စောင့်စည်းခြင်းပိတ်ဆို့ခြင်းသည်စတိအဆောင်လျှောက်ခြင်းစောင့်စည်းခြင်းပိတ်ဆို့နိုင်ခြင်းသည်သာရုကောင်းလာပါ၏နှာခေါင်းဝနှာဝမှာလည်းကိုယ်တို့ယောဂီများတရားနှာခေါင်းဝကခိလေသာတွေဝင်နိုင်တာပဲ။ အနတ်နဲ့စပ်ပြီးတော့ဘာနဲ့စပ်ပြီးတော့လဲအနတ်နဲ့စပ်ပြီးတော့ကိလေသာတွေကဝင်လာတယ်မိမိသဘောကျနှစ်သက်တဲ့အနံလေးနဲ့ရှုရှဲလိုက်ရတယ်ဟိုသဘောကိုချနေတာကိုယ်အလိုမရှိတဲ့အနံ့လေးနဲ့ရှုရှဲရလို့ရှိရင်သဘောကိုချတခါစိတ်ထဲမှာကိုအင်ကြည့်တော့ဒါကြောင့်မို့အဲ့ဒီအနံ့အတဲ့နဲ့ပတ်သက်လို့လည်းမိမိနှာဝမှာလာပြီးဆုံးခဲ့လေးမှာ ဒီလောဘဆိုတဲ့နှစ်သက်မှုသဘောကျမှုတွေမဝင်အောင်ဒေါသဆိုတဲ့စိတ်ဆိုးစိတ်ပြတ်မှုမဝင်အောင်စတိလေးသာစောင့်ထားပြီးရှုမှတ်နေမယ်ဆိုရင်နာရင်နာနေနာနေရှုမွေးရင်လည်းမွေးရင်မွေးရရှုဒီမွေးတဲ့နာလေးကလည်းပေါ်ပြီးပါဖြစ်သွားတာနာနဲ့အနံ့ကလည်းပေါ်ပြီးပါဖြစ်သွားတာမြဲတာလားမမြဲတာအဲ့ဒီမမြဲတဲ့သဘောကဉာဏ်သက်ဝင်နေပြီအဲ့ဒီနာနာမွေးတာပေါ်မှာ နှစ်သက်တာသဘောကျတာစိတ်ဆိုးတာစိတ်ပြက်တာဝင်နိုင်လေရလားလုံးဝမဝင်နိုင်အဲ့ဒီမှာပဲကိလေသာတွေကတစ်ခါတစ်ချက်မှတစ်ချက်နဲ့တစ်ချက်မှတစ်ချက်နဲ့တစ်ချက်မှတစ်ချက်နဲ့ကိလေသာတွေကလုံးဝကိုငြင်းကြတော့ဘာနဲ့တူလဲဆိုတော့ဘုန်းကြီးတို့ဝါမိကသုဒ္ဓကြီးထဲမှာတောင်ပူကြီးကိုပေါက်တူးနဲ့တူးတဲ့အခါကလည်းကြတော့အဲ့ဒီမှာတောင်ပူကြီးပေါက်တူးနဲ့တူးရတဲ့အခါပေါက်တူးနဲ့တစ်ချက်ပေါင်းလိုက်မြေဆိုင်မြေကြီးပြည့်ထွက်သွားလိုက် မလိုအပ်တဲ့မြေစင်မြေခဲတွေဆွဲထုတ်သွားလိုက်နောက်တစ်ခါပုတ်တူးနဲ့တစ်ချက်ပေါက်လိုက်မြေစင်မြေခဲတွေမလိုအပ်တာတွေဆွဲထုတ်သွားလိုက်အဲဒီလိုပဲယောဂီကလည်းတစ်ချက်ရှုမှတ်လိုက်ဟိုအဲဒီလောဘဒေါသတွေကိလေသာတွေတစ်ချက်ပြတ်သွားလိုက်နောက်တစ်ခါရှုမှတ်လိုက်ပြတ်သွားလိုက်ရှုမှတ်လိုက်ပြတ်သွားလိုက်နဲ့ဘာတစ်ခုမှကိုယ်စီကိုမလာနိုင်တော့ဘူးတစ်ချက်မှတစ်ချက်ပြတစ်ချက်မှတစ်ချက်ပြတစ်ချက်မှတစ်ချက်ပြနဲ့လောဘဒေါသတွေကအဲကင်းပြောက်ကင်းပြောက်သွားတာဒါကြောင့် နားနေပြီးတော့အဲနှာခေါင်းကနေပြီးတော့မိမိအနက်နဲ့ဆက်ပြီးတော့ကိလေသာတွေမဝင်လာနိုင်အောင်စတိဆိုတဲ့တောင်းလေးထားပြီးတော့တောင်းကြီးထားနိုင်ရင်သောက်ရှောက်နိုင်လို့ရှိရင်ကောင်းလားမကောင်းဘူးလားညာဒီဆိုလိုက်အနန္တနာထိုနှဝကြောင့်နာမှုဖြစ်လာထိုအကမှတ်ပါယောဂီများ အနံ့ကာနထိုနှဝကြောင့်မွေးမှုဖြစ်လာထိုအတံမပ္ပံယောဂီများဆိုကြည့်လိုက်နာမှုဖြစ်လာထိုအတံ မွေးမှုဖြစ်နာဒီမိမိတို့ဒီမှာအနတ်ကလည်းပဲမွေးရင်တော့လည်းပဲသဘောကျတယ်။နာရင်ဗာပြက်လဲသဘောမကျဘူးဒေါသဖြစ်တာ။ဒါကြောင့်မို့တချို့ပုဂ္ဂိုလ်ရဲ့ကိုနတ်မကောင်းကိုနတ်မကောင်းလို့နာရင်အဲ့ဒီပုဂ္ဂိုလ်လာပြီးကိုနတ်မှာလာထိုင်နေဆိုရင်ဘာလုပ်လိုက် င်းလေးနဲ့မှအောင်မဲ့လက်ကလေးနဲ့တောင်ရလိုက်တယ်အနက်မှအောင်နှာခေါင်းလေးနဲ့မှနှာခေါင်းလေးနဲ့မှလက်ကလေးနဲ့တောင်အောင်မဲ့ရလိုက်တယ်ရက်တော်မှမရှိဘူးလေကောက်မကန်နေနှာခေါင်းနဲ့မှလက်ကလေးနဲ့ရလိုက်တချို့ပုဂ္ဂိုလ်တွေကခရွန်းတန်ရှင်းမှုနဲ့ခရွန်းတန်ရှင်းမှုနဲ့ကအဲ့ဒီပုဂ္ဂိုလ်ကိုနန်းလာစကားပြောလို့သူပ္ပဇ္ဇတဲ့ကနာနဲ့အနတ်ကြီးနာရှိရရင်တော့သဘောကျလားမကျဘူးလားသဘောမကျဘူး ဆရာတော်တော်တိကဒါမှဘုန်းကြီးတို့ဒီမှာဆိုရင်တချို့ဆိုရင်လည်းဘုန်းကြီးကပြောတယ်ခရွန်းတန်ရှင်လေးလုပ်ခဲ့ပါဦးတရားလာလျှောက်တဲ့ကပါဇက်ကလေးဆေးခဲ့ပါဦးဆိုတော့ဘုန်းကြီးကပြောတယ်သူဘုန်းကြီးတရားမေးတဲ့နေရာမှာအတားအဆီးတွေအောက်မှာတားတာတွေ့မှာပါတချို့ကလည်းဘုန်းကြီးကပါအတင်းထိုးကပ်ပြီးတော့ဒူးထိုးပြီးတော့ဒါလည်းကပ်ပြီးတော့ရှောက်ကျင်တယ်ဒါဘုန်းကြီးကသိခံပါကိုနောက်နဲ့နောက်နဲ့ ဒါပဲဒါပဲအဲ့ဒီအတားအဆီးပဲအဲ့ဒီနာကနေရှောက်တာပဲအဲ့ဒီရှိမတိုးနဲ့ဘာကြောင့်လဲဆိုတော့တချို့ပုဂ္ဂိုလ်ရဲ့ကျမ်းမာရေးကိုမလိုက်စားတဲ့အတွက်ခရွန်းတန်ရှိရမယ်အခရွန်းတန်ရှိရနေတဲ့ခါကလာကြတော့သူ့ပါဇက်ပွင့်လိုက်တာနဲ့တကယ်နဲ့တည်းဘယ်လိုနေလဲမွေးတာနာကဲနာနေလို့ရှိရင်အဲ့ဒါကြာရှည်ဒီမှာဒီနာကြာရှည်ခံလို့မရဘူးဘုန်းကြီးကဟဲ့နာမကောင်းနေအသက်ရှူလို့တော့မဝဘူး အပြင်းမဲ့ထွက်ရှိသွားတာဒါလည်းအပြင်းမဲ့ထွက်ပြီးအသက်ကိုများများရှိသွားတယ်တက်ရှိမောအဲ့ဒီအနံ့မကောင်းအနံ့မကောင်းလို့ရှိရင်အဲ့ဒါတက်ရှိလို့မောဟာရှူလို့မရအဲ့ဒီအသက်ရှိမောဟာလည်းဖြစ်တယ်ဒါကြောင့်မို့အဲ့ဒီမှာခဝေးဝေးကဒါကြောင့်မို့ပဇတ်တရှင်ကြီးလူတိုင်းလူတိုင်းမှာအာကွင်းတရှင်ကြီးပြုလုပ်တယ်လားမပြုလုပ်တယ်မို့လားကျမ်းမာရေးကိုတကယ်လေးစားလိုက်စားတဲ့ပုဂ္ဂိုလ်ဆိုရင်ခရင်းတန်ရှင်ရေးကိုအထူးလေးစားရ အဲဒီခရုဏာရှင်ရင်မလိုက်စားရင်ယောဂါဆိုဖြစ်တတ်တယ်ခရုဏာရှင်ရင်ကိုတန်ရှင်းအောင်လုပ်နေတဲ့ပုဂ္ဂိုလ်ကယောဂါနည်းဘာကြောင့်လဲဆိုတော့ဒီခရုဏာမှာရှိတယ်သွားတယ်မှာစားချင်စားချင်အများကြီးကျန်နေပြီအဲဒီစားချင်စားချင်တွေကပုတ်တော့အဲဒီထဲမှာခိုင်းပိုးတယ်ပိုးတွေကနေဝင်ပြီးတော့အဲဒီပိုးတွေကနေပြီးတော့တခါလဲယောဂါဖြစ်ကုန်ဒါကြောင့်မို့ခရုဏာရှင်ရင်ကသိရည်ကြီးတယ်အကွင်းကို သုံးစားပြီးပြီဆိုရင်အကရင်တန်ရှင်းမှုရေးကြည့်တယ်။အဲဒီမှာတန်ရှင်းရေးတစ်ချိန်လောက်အောင်နောက်ညအိယာဝင်မှာတစ်ချိန်လောက်အောင်ဒါလူပုဂ္ဂိုလ်ကြီးဆိုတာညလည်းစားမနဲ့လည်းစားဘုန်းကြီးတို့ဆိုရင်ညဆိုတာဘာမှမစားဒါပေမဲ့လို့အချိုရည်လေးတောက်တဲ့ခါတောင်မှဘုန်းကြီးတို့တောက်တယ်ညခရင်တန်ရှင်းတာတန်ရှင်းလောက်တာအဲတန်ရှင်းမလုပ်ဘူးမြာတန်ရှင်းလုပ်လိုက်တာအဲတော့ခရင်တန်ရှင်းဖို့ဟာအင်တန်လိုအပ်တယ်ဒါကြောင့်အဲဒီလို အနတ်ကိုနတ်ပဲဖြစ်စေအကွဲနာကံပဲဖြစ်စေဘယ်နေရာကအနတ်ပဲဖြစ်ဖြစ်မကောင်းတဲ့အနတ်ကိုရှူရရင်သဘောမကျဘူး။ကောင်းတဲ့အနတ်ကိုရှူရရင်သဘောကျတယ်။ဒါဘုဒ္ဓရှင်တို့ရဲ့သဘာဝ။အဲလိုသဘောကျရင်လောဘကိလေသာသဘောမကျရင်ဒေါသကိလေသာအဲ့ဒါနှာခေါင်းပေါက်ကဝင်နေဘယ်ပေါက်ကဝင်တာလဲ။ဟေးနှာခေါင်းပေါက်ကကိလေသာဝင်နေနောက်တစ်ခါလျှာပေါက်က လျာဘုကလည်းပဲကိလေသာဝေဒနာမဝင်ဘူးလားနေ့စဉ်နေ့စဉ်မိမိစားဆောင်နေတာရှိကိုနှစ်သက်တဲ့အာဟာရလေးနဲ့စားဆောင်နေရရင်သဘောကျတယ်ကိုမတက်တဲ့အာဟာရကိုစားရတယ်သဘောမကျဘူးအဲဒီမှာအစာစားနေရတာလေဒီတိုင်းနဲ့ရှုပ်ဖို့ကအစာပေါက်ကိုရွေးရှိတယ်ဘုန်းကြီးဒီကစပြီးတော့ဒီတာဖွင့်စားဒီတာဖွင့်စားတာဆိုတော့လေ ရေးတာရန်ကုန်မြို့မှာမသိတဲ့ပုဂ္ဂိုလ်ကများဒီဒီရွှေမင်းဝန်ဆိုတဲ့နာမည်ကိုမသိတာများဒီရွှေမင်းဝန်ဆိုတဲ့နာမည်ဟာသခိုင်းမင်းဝန်တောင်ရဲ့နာမည်ဒီရိတ်တာကိုတီထောင်တဲ့ဆရာတော်ဟာမင်းဝန်တောင်ကရွှေမင်းဝန်ရိတ်တာဒါဒီကနေ့ဘုန်းကြီးတို့ဟိုအားလုံးသိတဲ့ဟာနဲ့ပြောရမယ်ဆိုရင် တပည့်ရဲ့ဆရာတော်ကြီးဆရာတော်ဦးညာနေကြတာဆရာတော်ဦးညာဦးညာနေကြတာကြီးထောင်ထားတဲ့အခုသံဃာတက္ကသိုလ်ဘုရားတက္ကသိုလ်အဲ့ဒီဘုရားတက္ကသိုလ်ကြီးကဒါမင်းကုန်းတောင်အဲ့ဒါမင်းဝန်တောင်မှာကျဲထားတာအဲ့ဒီမင်းဝန်တောင်အဲ့ဒီဆရာတော်ရဲ့ဘုရားတက္ကသိုလ်ကနေပြီးတော့နည်းနည်းလေးအဲ့ဒီဘက်မှာရှေ့ကိုဆက်သွားလိုက်မဝေးဘူးဟောဒီရွှေမင်းဝန်ခြေကဆိုတာရှိတယ်ဒါခြေကရဲ့ဒါပထမဦးဆုံးပင်မခြေကခေါ်တယ် အဲဒီရွှေမင်းကိုမင်းကိုတောင်းတာဒီဆရာတော်ကြီးဟာအင်မတန်မှထင်ရှားတဲ့ဆရာတော်ကြီးဟောပြောကောင်းတဲ့ဆရာတော်ကြီးဒီဆရာတော်ကြီးဟာဒီဥပဒေရုပ်ပြောရလို့ဆိုရင်လည်းဆရာတော်ကြီးဟာနိုင်ငံခြားသားတွေနဲ့တွေ့ပြီးတောင်းပြီး၆ပြည်ကျော်ဆရာတော်ကြီးအရာမောင်းကြီးမာဇီဆရာတော်ဘုရားကြီးနဲ့တညီတယ်လို့အရာမောင်းကြီးအင်မတန်ကြီးမားအဲဒီလိုပုံပုံကြည့်လိုက်ရင်အင်မတန်ခံရထဲဝါတယ် ဆရာတော်ဘုရားကြီးရဲ့အနဩဇာတော်ဆိုပြီးဩဇာအသာပေါ်ရင်ခေါ်ပြောအင်တန်ကောင်းတဲ့ဆရာတော်ကြီးဖြစ်ပါတယ်။မင်းတို့နဲ့အဲ့ဒီရှင်မင်းဝန်တောင်းမှာအင်တန်ထင်ရှားတဲ့ဆရာတော်ဒီဆရာတော်ကိုကိုယ်ွယ်သိခဲ့တဲ့ပုဂ္ဂိုလ်တွေကလည်းတကယ်တစ်ချေးတစ်ချွေနဲ့ယာရုကုန်တင်ကြီးတဲ့ပုဂ္ဂိုလ်ကြီးတွေအဲ့ဒီမင်းဝန်တောင်းမှာဆိုတာဆရာကြီးအများကြီးပဲကြောင်းတယ်။ဒါနဲ့တိုင်းပြည်ဖြစ်တဲ့အခါမှာဒီကတစ်ချေးတွေနဲ့အရာရှိတွေကြီးတွေနေတာဖြစ်တော့အဲ့ဒီမှာ တိုင်းပြည်ကပြည့်ပြီဆိုတဲ့အခါကျတော့တကူဓမြတောင်းကျမ်းရတဲ့အခါကျတော့အဲ့ဒီရိတ်တာကိုဝင်ပြီးတော့ဓမြတိုက်ကြတာအဲ့ဒီမှာရှိတဲ့ယောဂီတွေကိုဓမြတိုက်ယောဂီတွေကလည်းဟိုတုန်းကတရားရှိဟောင်းနေတရားရှိကြော်ကြီးတွေတထေးကြော်ကြီးတွေတထေးတွေအဲ့ဒီမှာအငြိမ်းသားလာနေကြတာဆိုဒီပုဂ္ဂိုလ်တွေမှာအတွင်းပြည့်စုံရှိနေတာရှိနေတယ်ဆိုအဲ့ဒီမှာလာပြီးတော့တိုက်ကြပါလို့ကြဆိုတော့ကြာတော့မနေရကြတော့အကုန်လုံးကိုယ်တရားတွေကိုပြည့် ဆရာတော်ကြီးကလည်းကြောင်းကြီးပြစ်ပြစ်ပြီးတော့ဆရာတော်ကြီးဟာမြို့သတိုင်းမြို့မြို့အတွင်းမှာရှိတယ်အာဆင်များရှင်ဆိုတဲ့ရိတ်ကသွားနေရတယ်အဲ့ဒီသတိုင်းမြို့ဆင်များရှင်ဆိုတဲ့ရိတ်ကမှာသွားပြီးနေရတဲ့အချိန်မှာဘုန်းကြီးတို့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးယထာဝတ္တကနေပြီးတော့လာပြက်တယ်ဒီရန်ကုန်ကိုတရားပြဖို့ဆိုပြီးတော့အဲ့ဒီမှာစိတ်ကုံကိုလာပြက်နေတဲ့အခါမှာမာသီဆရာတော်ဘုရားကြီးက ဒီရွှေမြုံဆရာတော်ဖြစ်တဲ့ဆရာတော်ဥကောတန်လာကဲဥကောတန်လာလိုက်ခဲ့ဆိုပြီးမာဇီဆရာတော်ဘုရားကြီးခေါ်လာရန်ကုန်ခေါ်လာအဲ့ဒါမာဇီဆရာတော်ဘုရားကြီးခေါ်လာတယ်ဒီခေါ်လာပြီးတော့မာဇီတာနာရိတ်တာမှာနေအဲ့ဒီကနေပြီးတော့မှဆရာတော်ဘုရားကြီးရဲ့ခွင့်ပြုခြင်းနဲ့ဒီဘက်မှာရိတ်တာတစ်ခုတီထောင်ပြီးတော့ဒီမှာရိတ်တာခွဲနေတာအဲ့ဒါကိုရွှေမြုံရိတ်တာဆိုတာ သူ့ရဲ့သတိုင်းတောင်မှာကြံရည်တဲ့ဆင်းသတိုင်းရဖြစ်လို့အဲ့ဒီရွှေမင်းဝန်မင်းဝန်တောင်မှာကြံရည်တဲ့ရွှေမင်းဝန်ရိတ်တာရဲ့နာမည်ကိုပဲယူပြီးတော့မင်းဝန်ရိတ်တာရွှေမင်းဝန်ရိတ်တာလို့နာမည်ပေးထားတာရိတ်တာအဲ့လိုရွှေမင်းဝန်ဆိုတဲ့နာမည်ဟာသတိုင်းတောင်ကနေပြီးတော့ဒီမှာယူလာပြီးတော့မှအဲ့ဒီမှာနာမည်ပေးပြီးတော့ဒီမှာတရားကြီးပြအဲ့လိုစပြီးတရားပြတာဒီလာဆရာတော်ဘုရားကြီးကျန်တော်မူပြီးနောက်ပိုင်းမှာ ပြောရင်ကတော့လေသာသနာတော်ဒီရိတ်တာအကုန်လုံးမဖွံ့ဖြိုးတော့ပါဘူးအကုန်လုံးပြည့်စည်ပြီးတော့နေတဲ့အချိန်မှာသာသနာ့ဆန်ရှင်းရေးဆိုတာပေါ်ပေါက်ပါတယ်အဲဒီသာသနာ့ဆန်ရှင်းရေးပေါ်လို့ပေါ်ပေါက်လာတဲ့အခါကျတော့မှဒီကြောင်းတိုက်ထဲမှာရှိတယ်ယဟန်သံဃာတွေအားလုံးပေါ့ဒီထဲမှာနေကြတဲ့သီလရှင်တွေလူပုဂ္ဂိုလ်တွေအကုန်လုံးကိုဖယ်ရှင်းကြရတယ်နိုင်ငံတော်ဆိုတာဖယ်ရှင်းပြီးဆိုတဲ့အခါကျတော့မှဘုန်းကြီး ဘာစီတာနာရိတ်တာမှာနေတဲ့ဘုန်းကြီးကိုလာပြီးတော့ဒီရိတ်တာကိုလာပြီးတော့တရားပြဖို့ဆိုတာဘုန်းကြီးကိုလာပြတာလေဒီဘုန်းကြီးကဒီရိတ်တာကိုရောက်လာအဲ့ဒီရောက်တာကတော့ဒီထဲမှာကြောက်ဟုတများကကြောက်ဟုကြောက်စုပ်ကြောက်ပြက်ကြောက်ဗလချာအကုန်လုံးစားတောင်ရှိုးခံရွှေမွဲရွှေမင်းဝေါ်မှာဝင်လိုက်ရင်မဲလို့မှောင်လို့အကုန်လုံးကကြောင်းနေကြည့်လိုက်ရေနံကြီးတော့အကုန်လုံးကမဲလို့မှောင်လို့ ကျောင်းလေးတွေကလည်းတခါနဲ့ဒီကျောင်းလေးတစ်လုံးလေးကိုဥပဒအဖြေချလိုက်ဒီဘက်ကအဖြေချလိုက်ဟိုဘက်ကအဖြေချအဖြေချပြီးနေတာတွေလည်းပြည့်တကားပေါက်ရှိပေမဲ့တကားပေါက်ကိုပိတ်နေရအောင်တကားပေါက်တစ်ဖက်ကပြည့်ပြုတ်ကြတကားပေါက်တစ်ဖက်ကစောင်းအဲဒါကိုသံပြားနဲ့ရိုက်ပိတ်ကျောင်းရတပါးရှိပါအောင်ကြည့်လို့ကိုမကောင်းခုမျိုးသမီးတွေရောကြီးနေတဲ့အဆက်ဆိုရင်အလဲကောင်မှကျောင်းမှနေဘေးမှာတခါနဲ့အခန်းပေါင်းရာရှိပြီးတော့အဲ့ဒီမှာ တရားနေတရားနေလေးတွေအခန်းလေးတွေလုပ်ပြီးရောက်စားကြဘုန်းကြီးတွေဒီဆက်ရှင်ကရောက်စားပြီးအဲ့ဒီမှာနေကြတာအများကြီးအဲ့ဒီအဲ့ဒီရုပ်သမီးဆောင်ပဲအဲ့ဒီမှာဘုန်းကြီးရောက်လာပြီဆိုမှဒါတွေကိုအကုန်လုံးဘုန်းကြီးဖြစ်တယ်ဒီရတာထဲမှာခုဘုန်းကြီးရောက်တာဆိုရင်ကျောင်းပေါင်း40ကျော်လောက်ရှိနေတယ်လို့ထင်ပါတယ်ဒီရတာထဲ40ကျော်50လောက်ရှိမှာပါတိုက်ကျောင်းရောပါတယ်ရောသုံးပါတယ်အဲ့ဒီ40ကျော်50ရှိတဲ့အခါဒီကနေ့ အဲ့ဒီရှိတော်မှာရှိတဲ့ကြောင်းတစ်ကြောင်းမှမရှိတော့ဘူးဘုန်းကြီးနေခဲ့တဲ့ဘုန်းကြီးရောက်တာမှာနေတဲ့အသားကြောင်းလေးအဲ့ဒီတစ်သားကြောင်းလေးတစ်ကြောင်းကိုတော့ဖြင့်ဟောငါဒီလိမ့်တာမှာစရောက်တော့မှနေတဲ့တရားကြောင်းလေးဒီတရားကြောင်းလေးတော့ငါမဖြစ်သေးဘူးဆိုပြီးတော့ဘုန်းကြီးခါဟောဒီကုတန်းကောင်ရဲ့ခေါင်းရင်းကိုရင်လေးတွေကိုနေအဲ့ရအဲ့ဒီနေရာကိုဘုန်းကြီးဟိုနေရာရွှေ့လိုက်ဒီနေရာကြောင်းဆောင်ပဲဆိုဟိုနေရာရွှေ့လိုက်ဒီကြောင်းလေးကိုဒီဘက်ရွှေ့လိုက်သူ့ကိုမဖြစ်ဘဲနဲ့ဘုန်းကြီးလျှောက်ရွှေ့ ။ဘာကြောင့်လဲဆိုကိုကိုယ်တိုင်နေလာခဲ့တဲ့ဒီရိတ်တာရောက်လာတာနေလာခဲ့တဲ့ကြောင်းလေးတရားစုပ်လေးဘိုးအမိုးမလုံးဘာမလုံးနဲ့ဘုန်းကြီးထိုင်ပြီးတော့ဧည့်သည်လာလို့စကားပြောနေရင်ဘုရုံးကသီလရှင်ကြီးတွေပါတယ်နေသွားတယ်တရားကိုအဲ့ဒီတရားကလေးဆိုတော့ဟိုကြောင်းထဲမှာသမင်းချက်ရင်းချက်ဆိုတော့ဟိုအပေါ်မှာဘာခေါ်လဲချက်ခိုးတွေပါရင်ပုံနေနေပေါ့အဲ့ဒါလေးနဲ့မိုးကလည်းမလုံးဘုန်းကြီးရောက်တာမှာဘုန်းကြီးသိရတာဘုန်းကြီး ကရင်ပေါ်မှာခွန်ကြီးပါလောက်တာလေပလတ်စတစ်ပုတ်ပြီးကြရမိုးလာရင်ပေါ်မွေးယူလို့ပလတ်စတစ်ပုတ်ပြီးတော့ခွန်ကြီးတိတ်ကြရဒီလိုနဲ့စတယ်တကယ်လို့ဧည့်သည်လာလို့စကားလေးထိုင်ပြောရင်စကားလေးပြောနေတာရှိသေးတယ်၅မိနစ်လောက်ရှိသေးတယ်စောစောကပြောတယ်အပေါ်ကပါပါလိမ့်မယ်မဲမဲကြက်ခိုးတယ်အဲ့ဒီဟာတွေကပြုတ်ကြတော့ရောကြတော့မှတော့ဘုရားလည်းနှလုံးမဟိုမတတ်တဲ့ပုဂ္ဂိုလ်ဆိုတော့တော်တော်ခက်အဲ့ဒါနဲ့ဘုံနဲ့ရွှေ့ရဒီနဲ့ရွှေ့ရရွှေ့တယ် အဲ့ဒါနဲ့ဘုန်းကြီးအဲ့လိုလေးနဲ့ကြောင်းအိုလေးနဲ့နေတာအဲ့ဒီအချိန်မှာဘုန်းကြီးကိုကြီးညိုတဲ့ဓမ္မကြီးတရားရှမ်းဓမ္မကြီးအဲ့မှာသူကဘုန်းကြီးစီဟိုမာစီရိတာမှာနေတယ်ဆိုတော့မာစီရိတာလားအဲ့တော့ဘုန်းကြီးကမတွေ့တဲ့အခါကျဒီဘက်ကိုရောက်သွားပြီဆိုတော့ဒီဘက်ကိုလာလာတော့ဘုန်းကြီးကအဲ့ဒီကြောင်းစုပ်ကလေးထဲမှာဘုဘုန်းကြီးအိယာလေးကိုလည်းပေါ်ပလတ်တဲ့လေးအောင်လာအဲ့လိုဖြစ်နေတာကိုဘုရားကလေးရှိတော့လည်းစုပ်ပြတ်တတ်တယ်အဲ့ဒီဘုရားကလေးရှိမှဘုန်းကြီးဒီကတိုင်းလေးခင်းထားပြီးဘုန်းကြီးနေတဲ့ဘုရားဝတ်တဲ့တရားဆိုင်အဲ့လိုလေ အဲ့ဒါနဲ့ဒကမာကြီးလာလာပြီးတော့ဘုန်းကြီးစကားလေးပြောဦးဒကမာကြီးကဘုန်းကြီးနေတာထိုင်တာကြည့်ပြီးငိုတော့တာပဲချုံဝဲချအဲ့ဒါနဲ့သူအိမ်ပြန်သွားအိမ်ပြန်သွားပြီးနောက်ရက်ကျဒကမာကြီးခေါ်လာပြီးတော့အဲ့ဒီမှာဒီကြောင်းလေးပြပြီးတော့အဲ့တော့ဒီကြောင်း အတွင်းထဲမှာသူဒီကြောင်းလေးကိုအတွင်းထဲကနေပြီးတော့သုံးဓာတ်ပြားတွေအကုန်ရိုက်ပြီးပါဒီအဲ့ဒီမှာဘုန်းကြီးသုံးဓာတ်ပြားတွေရိုက်ပြီးပေါ်လေးတွေပြင်ပြီးတော့အတွင်းထဲမှာတော့တတ်တရဖြစ်သွားအောင်အကုန်လုပ်ပြပါတယ်သူကနောက်ရေချိုးကန်းရေချိုးစရာတတ်စင်ကအကုန်လုပ်ပြပါ ဒီလိုမဟုတ်ရင်ဘုန်းကြီးကတော့ပြင်ထဲမှာထွက်ပြီးတော့ဇလုံးလေးနဲ့ခံပြီးတော့ဘုန်းကြီးပါလေဘုန်းကြီးရေချိုးရေကိုလည်းပဲစစ်ချိုးရတယ်ရေတွေကမကောင်းတဲ့အတွက်ကြောင့်စစ်ချိုးရတယ်အဲဒီလိုကနေစတယ်အဲဒီအချိန်လုံးကဒီမှာတရားဘုန်းကြီးဆယ်ရက်စခန်းနေကြတယ်တလတစ်ချိန်ဒါတစ်ချိန်ဆယ်စခန်းပြတယ်အဲဒီဆယ်စခန်းထဲမှာလာလာဝင်တဲ့ကလေးမလေးတယောက်ပါအဲ့တော့သူတရားအားထုတ်ရင်ကနေပြီးတော့နှစ်ရက်သုံးရက်တော့လောက်ကြာကျန်တော့မယ်အဲဘာလို့ပြန်มาလဲ ဆယ်ရက်ကလေးအားထုတ်တာကိုအခု3ရက်ပဲရှိခဲ့ကြ။ဆင်းမကောင်းဘူး။သူကလည်းပြောင်းဘုန်းကြီးကအားတောင်းတာဒီမှာစင်းစင်းရဲ့မိုးမလုံးတယ်မလို့နေရတဲ့ဘုန်းကြီးတကယ်လည်းမကောင်းဘူး။သူကလည်းဆင်းမကောင်းဘူးလေအိမ်မှာစက်သားရင်းနဲ့မှနေတိုင်းစားတာလေ။ဒါနဲ့စက်သားရင်းနဲ့နေတိုင်းစားရဲဆိုဘုန်းကြီးတားတယ်မင်းဖေကမလုပ်ပဲဆိုတော့ तू ကယုံကြုံကသူ့ဖေကဝန်တန်းပေါ့လေဝန်တန်းလုပ်လို့တယ် နင်းဒီလိုစားပုံမျိုးနဲ့ဘုန်းကြီးပြောတယ်နင်းဒီလိုစားပုံမျိုးနဲ့နင့်အဖေမတရားယူရလို့မတော်မကြခင်ထောက်ကြနေတယ်ဘုန်းကြီးလည်းကြောင်းပြောလိုက်တာလေနင်းဒီလောက်စားခြင်းနင်းစားဖို့အတွက်အဖေကမတော်မသိနေရှားတော့မတော်မသိရှားရင်နင့်ဖေကမတရားခင်ထောက်ကြပါဘူးနင်းကြောင်းအဲ့တော့ဒီလောက်ကိုတတ်တာဘယ်လိုလဲရလဲကိုမိဘကတကယ်ချမ်းသာလုံးလို့ကိုဘာစားခြင်းစားခြင်းတတ်နိုင်တဲ့ပုဂ္ဂိုလ်မိဘမျိုးဆိုတော်သေးတယ် နင့်ဖေကခုဝန်ထမ်းဝန်ထမ်းမှာအရာရှိကြီးလည်းမဟုတ်ဘူးအဲ့လိုမှမဟုတ်ဘဲနဲ့နင်ကစက်သားမပါစားဘူးအိမ်မှာစက်သားမပါမစားဘူးဆိုရင်နင့်ဖေကနင့်စက်သားနဲ့ကျွေးနိုင်ဖို့အတွက်တရားတော်နိလန်းနဲ့ရောမရှာရဘူးလားမတရားတော်နိလန်းရောမပါဘူးလားရှားတော့မှကိုသားသမီးစားကြတယ်သမီးရဲ့ဓမ္မစားမယ်ဆိုအဲ့လိုမတရားတော်နည်းနဲ့ဆက်ပြီးဆိုရင်ဒီနေ့လက်ထိတ်တန်းလေးနဲ့ရောက်ပါတယ်အဲ့ဒါကြီးဖြစ်နေတယ် ပဇက်ကိုအလိုမလိုက်ရဘူးဘုန်းကြီးကလည်းပြောတော့တာပေါ့အခုဒါနဲ့ဘုန်းကြီးကထပ်ပြောလိုက်ပြီနင်းကိုဒီဣဒ္ဓာကလို့အဲ့ဒီချိန်တော့ကဆုံးစရိတ်ဘယ်လောက်လှူရလဲလို့ဘုန်းကြီးကမေးတယ်ငါးကျန်ငါးကျန်နဲ့နင်းကျက်တာဘယ်လိုလုပ်ရမှာလဲဘုန်းကြီးဘုန်းကြီးကလည်းအဲ့လိုပြောတော့ရောင်းဝဲပြောတော့လေငါးချက်နင်းလူတန်းလာမှာတရက်မှာငါးချက်နင်းဘယ်လိုစက်တိုင်းနဲ့တွင်းနေတယ်လဲနင်းစက်တိုင်းနဲ့နေ့စဉ်စားခြင်း90လူတိုင်းဘုရားပြောတယ် အဲ့ဒီနေ့အတွက်ကိုစက်သားရင်းကိုဟိုကရွှေဘသမင်းဆိုင်ကမှာပေးနေတယ်ဒီမှာတော့ဒီစက်သားတွေအများကြီးပဲဖြစ်နိုင်တယ်အဲ့တော့နေ့အတွက်ရွှေဘသမင်းဆိုင်ကမှာပေးနေနေတယ်အဲ့တော့90သွင်းလိုက်ဆုံးပြေကြရဲ့ဘုရားအဲ့လိုပဲသူ့တွေကြောင်ပြောတာဒါကြောင့်ဒီအစာဟာလေးနဲ့ကိုမနှစ်သက်တာတွေစားရတော့သဘောကျလားမကျဘူးလားသဘောမကျမှုလေးတွေပြောပြတာနော်အကိုကြီးတို့ယောဂီများကိုဘုန်းကြီးဖြေထားတယ် တကယ်လို့စားဖို့တော့ဖို့အချင်းမပြေတဲ့နေ့ကျရင်ဘုန်းကြီးတို့ယောဂီတွေဂျုံဂျုံဂျုံဂျုံနဲ့တခါလေဘုန်းကြီးတောင်စောစားမတဲ့တွေအောက်ရောက်တယ်။ဘုန်းကြီးကြည့်ပါလေဒီလောက်ကတော့ဟုတ်တယ်ဗျ။ဟောကိုယောဂီတွေဒီနေ့အင်းကောင်းမပါဘူးထင်တယ်။အဲချက်တဲ့တို့တဲ့ပုဂ္ဂိုလ်တွေအချင်းမပြေဘူးထင်တယ်။ကိုရှင်လုံးလားဆိုရင်ဘုန်းကြီးကမိဖို့ကြောင့်မှဒီနေ့ဗိုင်းချင်းမယ်ဆိုတာဘုန်းကြီးစီကိုလာပြီးစင်းရဲနဲ့ပြင်ပြကျင်ပြပြီးတော့မှအားလုံးဒီလိုလိုစီစဉ်ဒီလိုလိုစီစဉ်ဆိုဘုန်းကြီးလုပ်ပြပါအခုတော့ဒါတွေမတတ်နိုင်တော့အကုန်လုံးရုံးဖွဲ့ရင်းနဲ့ မျိုးသမီးဖွဲ့တွေနဲ့မျိုးသားဖွဲ့တွေနဲ့ဘုန်းကြီးအကုန်လုံးဖွဲ့စည်းပေးထားပြီးဖြစ်တဲ့အတွက်ဘုန်းကြီးဒါတွေကိုလင်းကြည့်တော့အကောင်းဆုံးဖြစ်အောင်တော့လုပ်ပေးပါဆိုပြီးတော့ဒါတော့ပဲဆိုရတယ်တကယ်လို့ဆုံးဝိုင်းမှာဘုန်းကြီးရောက်လာလို့အဆင်မပြေတာကိုတွေ့ရင်တော့လည်းချက်ချင်းခေါ်ပြောပါတယ်ဒါပေမဲ့ချက်ချင်းကြီးဆိုတာမပြင်နိုင်တော့သူတို့လည်းနေ့စဉ်ကြီးဆောင်ဝဲနေရတော့ခါကြတော့တစ်ခါတည်းမှာလွယ်လွယ်လေးဆောင်ဝဲလိုက်တာလည်းရှိပါတယ်အဲ့ဒီခါမျိုးမှာအဆင်မပြေတတ်တာလည်းရှိပါတယ်ဒါကြောင့်ကိုနှစ်သက်တာလေးစားရင်ဟောဒီလျှာဘောကလည်းသဘောကျလားမကျဘူးလား ဒါလောဘကိလေသာတွေဖြစ်နေတယ်ကိုမနစ်သက်တာတွေစားရင်သဘောကျလားမကျဘူးလားအဲ့ဒါဒေါသကိလေသာဖြစ်တာဒါဆရာဘောက်ကဘယ်ဘောက်ကဖြစ်တာလဲဒီဆရာဘောက်ကဖြစ်တာဒါကြောင့်မို့ကိလေသာတွေကမျက်စိဘောက်ကဝင်တယ်လို့နားဘောက်ကဝင်နိုင်တယ်နှာခေါင်းဘောက်ကဝင်နိုင်တယ်အခုလိုဆရာဘောက်ကလည်းမဝင်နိုင်ဘူးလားနော်ကဲဆိုကြည့်အောင်ယသဇေဝထိုနှစ်ဖြာကြောင့် ပေါ်မှုဖြစ်လာထိုအခါမပ္ပါယောဂီများယတ္တဒေဝံထိုနှစ်ဖြာကြောင့်ပေါ်မှုဖြစ်လာထိုအခါမပ္ပါယောဂီများဆိုလိုက် ဖြစ်လာပေါ်မှုရတာပေါ်လာတယ်ဆိုတာဘာလဲအကောင်းပေါ်တာအဆိုးပေါ်တာသဘောကျတာပေါ်တာသဘောမကျတာပေါ်တာအဲ့ဒီရတာနဲ့စပ်ပြီးတော့ဖြစ်လာရင်ဖြစ်လာတဲ့အချိန်လေးမှာသဘောကျရင်သဘောကျတာလေးရှုမှသဘောမကျရင်သဘောမကျတာလေးရှုမှနောက်ဆိုလိုက်စာစေခဏရှုမှတ်ကလောဘမဖြစ်ပြီသာသေခဏ ရှုမှတ်ကဒေါသမဖြစ်ပြီဆိုလောဘဖြစ်စဉ်လိုက်မှလျင် ဖြစ်စဉ်လိုင်းမှလျင်ထိုတွင်ငြိမ့်နိုင်သည်သုဒီလိုအမျိုးကစားတဲ့ခဏလေးမှာရှုမှတ်မှုလေးမြင်နေရင် စားနေတာနဲ့ရတာနဲ့စပ်ပြီးလောဘဒေါသဝင်နိုင်ပါမလားဘုန်းကြီးမနေ့ကကိုကိုတိုင်စားပြီးတော့စားရတာနဲ့စပ်ပြီးတော့ရှုမှတ်မှုတွေနဲ့စားတာလေးတွေဘုန်းကြီးပြောပြတယ်စားနေရင်လည်းဘာမှရတာမရှိတာတွေပြောပြတယ်ယတ္တတဏှာတွေရှုမှတ်မှုနိုင်နေတဲ့ပုဂ္ဂိုလ်ကစားနေခြင်းမှာယတ္တတဏှာတွေกินမလားမกินဘူးလားလုံးဝကိုกินပါလားဘာမှကိုဒီအပေါ်ကရတာခံစားမှုကိုမရှိတော့ဘူးသဗ္ဗေတ္တအာဟာရထိတိကာ သတ္တဝါတွေဟာဒီအစာရကြောင့်အသက်ရှင်ရအစာရကိုမှီပြီးတော့အသက်ရှင်ကြရတာဖြစ်တယ်အသက်ရှင်ဖို့အတွက်ဒီအစာရစားတယ်အသက်ရှင်မှဒီသီလအကျင့်ဓမ္မရည်အကျင့်ပညာအကျင့်တွေရှင်းနိုင်တယ်ဒီအစာရကိုစားခြင်းဟာဒီသီလဓမ္မရည်ပညာအကျင့်တွေကိုရှင်းကြံအားထုတ်နိုင်ဖို့အတွက်စားရလို့ဒီလိုနှလုံးသွင်းရှင်းနေတာပါပဲရှင်းနေတယ်ဆိုတာနောက်တစ်ခါဘုန်းကြီးတို့ယောဂီများဒီစားတဲ့အခါမှာလည်းကိလေသာဝင်လို့ပေါ့ဘုန်းကြီးတို့ စားတဲ့အခါမှာကိလေသာဝင်တယ်လို့ပဲကိုယ်အတွေ့အထိကောင်းတဲ့အတွေ့အထိမကောင်းတဲ့အတွေ့အထိဆိုတာမရှိဘူးလားအဲဒီမှာကောင်းတဲ့အတွေ့အထိတွေတွေ့ကြည့်ရပြီဆိုရင်သဘောကျလားမကောင်းတဲ့အတွေ့အထိတွေတွေ့ကြည့်ရပြီဆိုရင်သဘောကျလားမကျဘူးလားဒါကြောင့်ကာယေနသံဝရောသာတုကာယေနသံယဒွါရခြင်းသံဝရောယာကဒေါသမောဟတရားဟုမဝင်လာနိုင်အောင်စောင့်ကြည့်ခြင်းပိတ်ဆို့နိုင်ခြင်းသည်သာဓုကောင်းလှပါပေ၏ မိမိရဲ့ဒီမှာကာယဒွါရနဲ့ဆက်လို့လည်းပဲအတွေ့အထိနဲ့ဆက်လို့ဒေါမဒေါသတွေမဝန်လာနိုင်အောင်တတိဥသိတဲ့စိတ်ကင်းနဲ့စောင့်စည်းနိုင်ရှုမှတ်နိုင်လို့ရှိရင်အကောင်းဆုံးပဲအကောင်းဆုံးပဲအခုဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဟာအတွေ့အထိလေးတွေခုတကယ်တော့ပြင်ဒီဖောင်းမှုပိန်မှုလေးရှိနေတယ်ဆိုတာကာယဖွတ်တာပါပဲခန္ဓာကိုယ်ထဲမှာဒီလေလေးရဲ့တိုးပြီးတော့ဒီခါနဲ့တွေ့ကြည့်နေတဲ့အတွေ့အထိလေးကိုရှုနေတာပါ ဒီဒီခြားခြားသဘောကိုမြင်အောင်ရှုနေပြီဆိုရင်ဝါယောဓာတ်ရဲ့အတွေ့အထိကိုသိသလားမသိဘူးလားဝါယောဓာတ်လေးတွန်းပြီးတော့ဒီခါနဲ့ကျင်းသွားတဲ့သဘောလေးဝါယောဓာတ်လေးရောပြီးရွေ့သွားတဲ့သဘောလေးဒီလေရဲ့တွန်းကန်နေတဲ့သဘောရွေ့ရှားနေတဲ့သဘောဒီအတွေ့အထိလေးကိုပဲရှုနေတာအဲ့ဒါသဘာဝလေးအဲ့ဒီသဘောလေးကိုသွားပြီးတော့မြင်အောင်ရှုရတာဒါကြောင့်မို့ကာယခွတ်တာပါထိုနဝကြောင့်ရှိမှုဖြစ်လာထိုအခါမှတ်ပါယောဂီများတဲ့ဒီအတွေ့အထိလေးတွေ တွေ့ထိလာရင်လည်းပဲယောဂီပုဂ္ဂိုလ်ကရှုမှတ်ပါရှုမှတ်တဲ့အခါမှာရှုမှတ်မှုတွေနိုင်နေနေပြီဆိုရင်ဒီအတွေ့အကြုံနဲ့စပ်ပြီးတော့ကိလေသာဝင်နိုင်မှာမလားမဝင်နိုင်ပါဘူးတကယ်လို့များမိမိကရှုမှတ်မှုမနိုင်နေသေးတယ်အတွေ့အကြုံနဲ့စပ်ပြီးသဘောကျတဲ့ကိလေသာတွေဝင်လာရင်အဲ့ဒီသဘောကျတဲ့စိတ်ကလေးကိုပြန်ပြီးတော့မရှုရဘူးလားတကယ်လို့သဘောမကျဘူးဆိုရင်သဘောမကျတာလေးကိုပဲပြန်ပြီးတော့မရှုရဘူးလားရှုနေရတာပဲနောက်တစ်ခါမနတ္တသံဝရောတာလို့ ဒီစိတ်အတွေးအကြံတွေနဲ့ဆက်ပြီးတော့လည်းပဲကိလေသာတွေဝင်နိုင်မလားမဝင်နိုင်ဘူးလားအဲဒီစိတ်ကြံတွေနဲ့အတွေးအတွေးတွေနဲ့ဆက်ပြီးတော့ကိလေသာတွေမဝင်လာနိုင်အောင်တတိဆိုတဲ့အဆောင်လေးထားပြီးတော့ဒီစိတ်ကလေးကိုပဲနောက်ကတတိကူးသေးတဲ့စိတ်ကလေးနဲ့မရှိရဘူးလားအခုယောဂီပုဂ္ဂိုလ်များစိတ်တန်ဥပဒနာဆိုတာရှင်းစိတ်ကလေးကိုနောက်စိတ်ကလေးနဲ့ပြန်ရှုတာရှင်းစိတ်ကလေးဖြစ်နေတာကိုနောက်စိတ်ကလေးနဲ့ရှုတာရှင်းစိတ်ကကျင်းရင်နောက်စိတ်ကလေးကကျင်းတယ်ကျင်းတယ်ပြန်ရှုတာ စိတ်စိတ်ကပြန်ကျင်တယ်ဆိုရင်ပြန်ကျင်တယ်ပြန်ကျင်တယ်နောက်စိတ်ကလေးရှုတာအဲကျင်းတဲ့စိတ်ကလေးကိုဖြစ်လာရင်ကျင်းစိတ်ကလေးရှုပြန်ကျင်ရင်ပြန်ကျင်တဲ့စိတ်ကလေးကိုရှုအဲဒီလိုရှုနေရင်ဟောပြန်ကျင်တဲ့စိတ်ကလေးကလည်းပေါ်လာလိုက်ကြောက်သွားလိုက်ပေါ်လာလိုက်ကြောက်သွားလိုက်ဒါလည်းဖြစ်ပြနေတာတော့တွေ့ကျင်းစိတ်ကလေးကလည်းကျင်လာကြောက်သွားလိုက်ကျင်လာကြောက်သွားလိုက်ဒီစိတ်ကလေးကပေါ်လိုက်ကြောက်လိုက်ဒါပဲတွေ့အဲ့လိုတွေ့လာပြီဆိုရင်အဲ့ဒီကျင့်စိတ်ကြော်စိတ်နဲ့စပ်ပြီးတော့ခိလေသာဝင်ဝင်ရပါဦးမလားဗျာမရနိုင်တော့ဘူးအဲ့တော့မျက်စိနန္ဒတရားကိုစိတ်ဆိုတဲ့ ဒီဒွါရ၆ပါးကကိလေသာမဝင်အောင်အကုသိုလ်တွေမဝင်အောင်စတိဥသိတဲ့စိတ်ကလေးနဲ့ဆောင်းရှောင်းနိုင်ရင်ကောင်းမလားမကောင်းဘူးလားအခုယောဂီတို့တရားအားထုတ်နေတယ်ဆိုတာဒီမျက်စိလမ်းတာနေရာကိုစိတ်ဆိုတဲ့တရား၆ပေါက်ကကိလေသာဝင်အောင်လားမဝင်အောင်လားအကုသိုလ်စိတ်တွေဝင်အောင်လားမဝင်အောင်လားမဝင်အောင်ဆိုရင်ဘုန်းကြီးယောဂီများကခြံရင်ရရင်သွားရင်လျောင်းရင်မြင်ခဲ့ကြားခဲ့နားခဲ့စားခဲ့အကုန်လုံးရှုရမလားမရှုရဘူးလား ကဲမိမိကမိမိကိုယ်ကိုမိမိလွတ်လွတ်လပ်လပ်ကြီးနေမယ်ရိတ်တာနေပြီးလွတ်လွတ်လပ်လပ်သွားမယ်လာမယ်စားမယ်တောက်မယ်စကားပြောမယ်အဲ့လိုနေုံနဲ့ဒီကိလေသာတွေကတာတာလို့ရပါမလားမရဘူးအဲ့လိုတတိဥသိတဲ့စိတ်ကလေးနဲ့ရှုပါတဲ့သာတုတဝသဗ္ဗတသံဝရောတဲ့အဲ့ဒီလက်ရှိနန္ဒမြတ်ကိုသိတယ်ဒီ6ပေါက်ကလုံးတကား6ပေါက်ကလုံးလုံချုံအောင်ဆောင်းရှောက်နိုင်ရင်စိတ်ကိုကောင်းပါလေတဲ့သဗ္ဗတသံဝတောပိကိုသဗ္ဗဒုက္ခဗမုတ်စေတည်း အဲ့ဒီဝါရ6ပါးကပေါ်လာသမျှအာယုန်တိုင်းတတိလေးကံပြီးတော့အမြဲတမ်းရှုမှတ်ပြီးအထုတ်နိုင်လို့ရှိရင်နောက်ဆုံးအဲ့ဒီမှာရှုမှတ်တဲ့ရှုမှတ်တဲ့ကလေးမှာတစ်ချက်မှန်လိုက်ကိလေသာတွေတစ်ချက်ပါဖြစ်သွားရင်ငြိမ်းသွားလိုက်တစ်ချက်မှန်လိုက်တစ်ချက်ငြိမ်းလိုက်တစ်ချက်မှန်လိုက်တစ်ချက်ငြိမ်းလိုက်ကိလေသာတွေငြိမ်းငြိမ်းပြီးတော့နောက်ဆုံးဝိပဿနာဉာဏ်နဲ့မင်းဉာဏ်နဲ့အစစ်စစ်ရင့်ကျက်ပြည့်စုံသွားပြီဆိုရင်မင်းအစစ်စစ်ကိုယ်အစစ်စစ်ဆက်ရကိလေသာအသောကိုယ်ကရဟနာဖြစ်ပြီဆိုရင် ဆင်းရဲအာလုံးငြိမ်းနိုင်မလားမငြိမ်းနိုင်ဘူးလားသဗ္ဗဒုက္ခပမုစ္စတိအလုံးစုံသောဝဆင်းရဲတွေကအာလုံးလွတ်မြောက်ပါလိမ့်မယ်အာလုံးငြိမ်းသွားပါလိမ့်မယ်တဲ့မြတ်စွာဘုရားကဒါကြောင့်ဘုန်းကြီးတို့ယောဂီများမိမိတို့ဆင်းရဲခုအိုရတဲ့ဆင်းရဲတွေနာရတဲ့ဆင်းရဲတွေသိရတဲ့ဆင်းရဲတွေလိုချင်မလားမလိုချင်ဘူးလားမလိုချင်ဘူးဒီဆင်းရဲတွေငြိမ်းချင်တယ်ဆိုရင်မြင်ခိုင်းရှားခိုင်းနားခိုင်းစားခိုင်းတွေ့ကြည့်ကြတာ စေကုစဉ်းစားကြံစီခိုင်းမှစလို့တတိအဆောင်လေးထားရမလားမထားရဘူးလားအဲ့ဒီတတိဆောင်လေးထားပြီးတတိကူးစည်းတဲ့စိတ်ကလေးနဲ့အခုမိမိခန္ဓာညာစိုက်ပြီးတော့ထိုင်ရင်ရရင်သွားရင်လျှောင်းရင်ရှုမှတ်ပွားများအားထုတ်လို့စောင့်ကြည့်နိုင်ပြီးကိလေသာတွေဝင်ခွင့်မရတော့အကုသိုလ်တွေဝင်ခွင့်မရတော့ဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဆင်းရဲငြိမ့်နိုင်ကြလားမငြိမ့်နိုင်ဘူးလားဒါကြောင့်သဗ္ဗတာရာဝတ္တောပိကုသဗ္ဗဒုက္ခပမုစ္စတိ ဘေကဝေယံတို့များဥจิตတို့သဗ္ဗတာအလုံးစုံသောဓာရ6ပါးတို့၌သံဝတောကိလေသာဝင်ခွင့်မရအောင်အကုသိုလ်ဝင်ခွင့်မရအောင်စောင့်ရှောက်၍နေသောဘေကုယဟံဒီဝါယောဟိပုဂ္ဂိုလ်သည်သဗ္ဗဒုက္ခလုံးစုံသောဝိသေယအပေါင်းမှဗမုတ်တိလွံ့မြောက်နိုင်ပါ၏ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုယ်တော်မြတ်ကြီးသည် ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါသည်တည်း